ခန်းကြီး34အငယ်1မှ7ယာကုပ်၏မယားလေအာဖွားမြင်သောသမီးဒီနာသည် ထိုပြည်၏အမျိုးသမီးတို့ကို အကြည့်ရှုသွားရာတွင် ထိုပြည်ကိုအစိုးရသောဟိဝိအမျိုးဟာမောမိတာရှေခင်သည်ဒီနာကိုမြင်လျင်ယူသွား၍အိပ်ဖော်ပြုလျက်သူ့အထရေကိုရှုတ်ချလေ၏နောက်မှသူ့ကိုချစ်သောစိတ်မကုံအမြဲချစ်၍မေတ္တာစကားနှင့် ဖျားယောင်းလျက်နေ၏ခမည်းတော်ဟာမောထံသို့လဲဝင်၍ဤမိမကိုအကျွန်ုပ်ကျင်ဘက်ဖြစ်စေခြင်းကတောင်း၍ပေးတော်မူပါဟုလျှောက်ဆို၏ယာကုပ်သည်မိမိသမီးဒီနာကိုရှေခေမင်းသားရှုံချကြောင်းကိုကြားသိတော်လဲမိမိသားတို့သည်တောအရမှတရိษံတို့နှင့်အတူရှိသည်ဖြစ်၍သူတို့ကိုငန့်လင့်လျက်တိတ်ဆိတ်စွာနေလေ၏ထို့နောက်ရှေခင်အဖဟာမောမင်းသည် ယာကုပ်နှင့်နှုတ်ဆက်ခြင်းငှာလာ၍ယာကုပ်၏သားတို့လည်းတရင်ကြသောအခါတောရမှပြန်ရောက်ကြ၏ထိုမင်းသားသည်ယာကုပ်၏သမီးနှင့်အိမ်မိ၍ဤဒေလအမျိုး၌မိုက်သောအမှုမပြုတ်အပ်သော အရာကိုပြုမိသောကြောင့်သူတို့သည်စိတ်နာ၍အလွန်အမျက်ထွက်ကြ၏ဟာမောမင်းလည်းသူတို့နှင့်နှုတ်ဆက်လျက်ငါသားရှိခင်သည်တင်တို့သမီးကို အလွန်ချစ်အားကြီးပါ၏ ထိမ်းမြန်ပေးစားကြပါလော့။တင်တို့သည်ငါတို့နှင့်အချင်းချင်းထိမ်းမြန်ခြင်းကိုပြုလေ။တင်တို့သမီးကိုပေးစားကြလော့။ငါတို့သမီးနှင့်လည်းစုံဖက်ကြလော့။တင်တို့သည်ငါတို့နှင့်အတူနေ၍ဤပြည်၌အစည်းအတားမရှိ နေရာချလျက်ဖောက်ကားရောင်းဝယ်ခြင်းကိုပြု၍အပိုင်ယူကြလော့ဟု ဆိုလေ၏။ရှေခင်ကလည်းတင်တို့စိတ်နှင့်တွေ့ကြပါစေ။တောင်းတမြတ်ကို ပေးပါမည်။ ကတော်ဥစ္စာဖြစ်စေလက်ဆောင်ပဏာဖြစ်စေနည်းများမဆိုတောင်းသည့်အတိုင်းပေးပါမည်ဤမိမကိုသာငါအားထိမ်းမြန်ပေးစားကြပါဟုမိမ၏အဖနှင့်မောင်တို့အားဆိုလေ၏အငယ်73မှ79ယာကုပ်၏သားတို့သည်နှမဒိနာကိုရှေခင်မင်းသားရှုံချသောအကြောင်းကိုဆင်ခြင်၍မင်းသားနှင့်အဖဟာမောကိုပရိယေဖြင့် ပြန်ပြောသည်မှာ၊ကျွန်ုပ်တို့နှမကိုအရေဖျားလှီးမင်္ဂလာကို မခံသောသူအားမပေးစားနိုင်ပါ။ပေးစားလျှင်ကဲ့ရဲ့ဘွယ်သောအကြောင်းဖြစ်ပါ၏။သင်တို့သည်ကျွန်ုပ်တို့ဘာသာအတိုင်းပြု၍ယောက်ျားတိုင်းအရေဖျားလှီးမင်္ဂလာကိုခံလျှင်၊ကျွန်ုပ်တို့သည်ဝန်ခံကြပါမည်။သို့ပြုလျှင်ကျွန်ုပ်တို့သမီးကိုသင်တို့အားပေးစား၍၊သင်တို့၏သမီးနှင့်လည်းစုံဘက်ကြသဖြင့် သင်တို့နှင့်အတူနေထိုင်၍တမျိုးတည်းဖြစ်ကြလိမ့်မည်။သို့မဟုတ်ကျွန်ုပ်တို့စကားကို နားမထောင်၊အရေဖျားလှီးမင်္ဂလာကို မခံလျှင်၊ကျွန်ုပ်တို့သမီးကိုယူ၍သွားမည်ဟုဆိုကြ၏။ထိုစကားကို ဟာမော်မင်းနှင့်သားတော်ရှေခင်သည်နှစ်သက်၍၊ထိုမင်းသားသည်ယာကုပ်၏သမီးကိုချစ်အားကြီးသောကြောင့်၎င်း၊အဘ၏အမျိုးသားချင်းအပေါင်းတို့ထက်အသရေရှိသောကြောင့်၎င်းချက်ခြင်းဝန်ခံလေ၏ အငယ်20မှ24ထိုအခါဟာမုန်မင်းနှင့်သားတော်ရှေခင်သည်မိမိမျိုးတကားသို့သွား၍မျိုးသားတို့နှင့်နှုတ်ဆက်လျက်အချင်းတို့ဤသူတို့သည်ငါတို့နှင့်တင့်တင့်ကြပြီငါတို့ပြည်၌နေ၍ဖောက်ကားရောင်းဝယ်မှုကို ပြုကြပါစေငါတို့ပြည်သည် သူတို့နေသာအောင်ကျဲပေ၏သူတို့တမိများနှင့် အိမ်တောင်ဘက် ပြုကြဆို့ ငါတို့သမီးများကိုလည်းသူတို့အားထိမ်းမြားပေးစားကြစို့။သို့ရာတွင်သူတို့သည်အရေဖျားလှီးမင်္ဂလာကိုခံသကဲ့သို့၊ငါတို့တွင်ယောက်ျားတိုင်းအရေဖျားလှီးမင်္ဂလာကိုခံမှသာ၊ထိုလူတို့သည်ငါတို့တွင်နေ၍တမျိုးတည်းဖြစ်စေခြင်းငှါဝန်ခံကြလိမ့်မည်။သူတို့၏သိုးနွားမှစ၍တိရစ္ဆာန်များ၊ဥစ္စာများတို့သည်ငါတို့ဥစ္စာ ဖြစ်ကြလိမ့်မည်မဟုတ်လော သူတို့အလိုသို့လိုက်ကြစို့သို့ပြုလျင်သူတို့သည်ငါတို့တွင် နေကြလိမ့်မည်ဟု ဟာမွန်မင်းနှင့်သားတော်ရှေခင်ပြောသောစကားကိုမြို့တကားမှထွက်သောသူအပေါင်းတို့သည်နားထောင်၍၊ယောက်ျားရှိသမျှတို့သည်အရေဖျားလှီးမင်္ဂလာကိုခံကြ၏။25ထိုသို့ခံ၍သုံးရက်မြောက်သောနေ့၌အလွန်နာကြသောအခါ ယာကုပ်သားဒိနာ၏မောင်ရှိမောင်နှင့်လေဝိညီနောင်နှစ်ယောက်တို့သည်ဓာလက်နှင့်တယောက်ဒဇင်းစီဆွဲကင်လျက်တတိမရှိသောထိုမြို့ကိုတိုက်၍ယောက်ျားအပေါင်းတို့ကိုတတ်လေ၏ဟာမောမင်းနှင့်သားတော်ရှေခင်ကိုလည်းဓာလက်နှင့်ဖြင့်တတ်ပြီးလျှင်ဒီနာကိုရှေခင်အိမ်မှနှုတ်ယူ၍ပြန်သွားကြ၏မိမိတို့နှမရှုံချခြင်းကိုခံရသောကြောင့် တဖန်ယာကုပ်သားတို့သည်အသေးတပ်ပြီးသော သူတို့စီသို့တွားပြန်၍မြို့ကိုလူရဲ့ဖြစ်စည်းသည်ဖြင့်သူတို့သိုးစိတ်နွားမြဲမှဆ၍မြို့၌ရှိသည်မြလယ်၌ရှိသည်မြသောဥစ္စာကို၎င်းသူတို့သားမယားသူငယ်အပေါင်းတို့ကို၎င်းတင်းယူ၍အိမ်တို့၌ရှိသည်မြကိုလည်းလူရဲ့ဖြစ်စည်းကြ၏ထိုအခါယာကုပ်ကတင်တို့သည်ငါကိုညှင်းဆဲကြပြီတကား ခါနနိလူဖေရဇိလူဒီဟုသောဤပြည်သားတို့သည်ငါကိုယွန်ရှာအောင် ပြုကြပြီတကားငါတို့၌လူအရေအတွက်အားနည်းသောကြောင့်သူတို့သည်စုဝေး၍ငါကိုတိုက်တတ်သဖြင့်ငါနှင့်ငါအိမ်သူအိမ်သားတို့ကိုဖျက်ဆီးကြလိမ့်မည်ဟု ရှိမောင်နှင့်လေဝိတို့အားဆိုလေတော့သူတို့ကငါတို့နှမကို ပြစ်စာကဲ့သို့မှတ်၍ပြုရမည်လောဟု ပြန်ဆိုလေ၏